ဒီကသတ္တရကေနจิตသောသမဏဂတောဟောတုပါအမှတ်ရခုဆွေးမြဲစွာရှုဖို့တတိအဆောက်ရှောက်နဲ့အပြည့်စုံရမယ်ဆိုတာပြောတော့ပါတယ်အဆောက်ရှောက်နဲ့တတိဟာအတူတူပဲတတိဒီကနေ့အဆောက်ရှောက်အဆောက်ရှောက်ဒီကနေ့တတိဆရာချင်းဆိုပါတယ် ဒီတော့ကာခါရမှာပါနေတဲ့စိတ်ကဝိသေကမိသားဝိသောဒီရဲ့စိတ်ကိုလိမ္မာသူဟာဆောက်ရှောက်ရဤဆောက်ရှောက်ရတယ်လို့ပြောတာ။ဒီညင်ကြားချက်ကြီးအဲရှင်းချုပ်လေးလို့ဆိုရင်ကြားတာလုံနည်းရမပါတော့စိတ်ဆောက်ရှောက်ပုံလေးတွေပါလေ။ ကြာကြာငါယူပြီးတော့ကြရရပါတယ်အမှန်ကတော့သတိထံတရားပါပဲဒါပါပဲဖြစ်တိုင်းဟာရှိသတိယူဆောက်မှုအစဉ်ထားဆိုသတိထံတရားအဲဒီအတောက်ဆောက်ဆိုတာပို့ပြီးတော့ပေါ်လျောက်အောင်ဆိုပြီးမနေ့ကသတိရဲ့လက္ခဏာတွေကပြစုတာတဒ္ဒထပ်ပြောသွားပါတယ် သရထအဲတစ္ဆုပ္ပတာနှစ်ပါးရှိတဲ့ကအာရကပစ္စုပ္ပထာနာဆိုပါဟိုကအောင်ထဲမှာရှိမှတ်တဲ့စိနေဝင်သွားတယ်လို့ထင်ရထင်ရတော့အောင်ပေါ်တိုင်းပေါ်တိုင်းကိုညှစ်ချင်မပြောင်းဆဲနဲ့ဆွေးနွေးစွာရှိနေတယ်ရှိတဲ့အခါခါလည်းပဲအောင်ထဲမှာစိတ်နဲ့ထိတ်တဲ့ဖြစ်နေတယ် တတိမဲ့ဖြစ်ခွင့်ရှိတဲ့ဒါကဒေါသမောဟကိလေသာတွေတတိယဖြင့်ကာမိသန္တဇဗရအစရှိနိဝရဏအညီရှိတွေကိုဖြစ်ခွင့်မပေးတဲ့အနေအချင်းကာကွယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်။ဆောက်ရှောက်တာကဘုရားဆောက်ရှောက်နေတာမိမိရဲ့စိတ်ကိုဆောက်ရှောက်နေတာပါ။ညီရှိတွေမဝင်ရအောင်ကိလေသာမှဆောက်ရှောက်နေတာ။ဒါပါပဲ။ တကယ်အမှန်ကောင်းတဲ့ပုဂ္ဂိုလ်ကဆိုလို့ရှိရင်တတိယတခုနဲ့တခုဆက်ဆက်လာတဲ့အခါကျတော့အသိဉာဏ်ဉာဏ်နဲ့နေရာမှတစ်ဖြင့်အထူးခြားခြားဖြစ်လာပြီဆိုရင်တခါတခါမှတ်လွတ်သွားပြီမယ်လို့ကိလေသာဖြစ်ခွင့်နေရာပဲနဲ့ကျုံနေသပါတော့ဝိခာမနပခာနဆိုတာပါလေ ဖြစ်စေအာယုန်လေးတွေဖြစ်တုံးဖြစ်တုံးမှမှတ်လို့မှတ်ကလေးတွေပြီးတတ်တော်လို့ရှိရင်တည်ငါပဟာနာအချိန်နဲ့အချိန်ပိုင်းလေးအစိတ်ပိုင်းလေးတွေပေါ့တတိပါတဲ့မှတ်စိတ်လေးတွေမှတ်စိတ်အစိတ်ပိုင်းရပါဘူးမရှိလို့ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာအစိတ်ပိုင်းဟာနေရာမရတော့ဘူးအဲ့ဒါအချိန်ပိုင်းအရာချင်း ပယ်နေတယ်ခေါ်ပါတယ်ကင်းနေတယ်ခေါ်ပါတယ်အဲဒီလိုကင်းမှများတဲ့ခါကျတော့စိတ်ဟာနုညံ့တိမ်ဝဲပြီးတော့တော်တော်လေးဝေးဝေးပေါ်နေကင်းပြီးတော့ကြွာပြီးတော့ကိလေသာတွေနဲ့နေကြလို့ဖြစ်နေပါတယ်နော်နောက်တစ်ခါတစ်ခါလွတ်သွားပြီမယ်လို့ကိလေသာမဖြစ်ဖဲနဲ့ဆင်းရဲတဲ့ကိလေသာမဖြစ်ဖဲနဲ့ ဆက်ပြီးတော့ညီတည်းနဲ့ညီသက်ရအရှင်ရအောင်ဝိသမနာပဟန်ဆိုတာကိုအဲ့ဒါလေးလက်ရှိလာပါတယ်ဒီလိုကြီးတဲ့ဟိုတုန်းကတော့အမိတစ်မျိုးနဲ့ပြောခဲ့ဘူးပါတယ်စိတ်ကကြလို့ရှိရင်ဩတတိဟာစိတ်ကိုကိလေသာမှအကာအကွယ်ပြင်းနေပါလားဆိုတာတေကောင်းတဲ့တရားပါလားဆိုတော့တတိအထုတဲ့ယောဂီရဲ့စိတ်ကမှ ခေတ်ဆက်လက်တတ်ပါတယ်ဒီတိုင်းမှရှုသတိပြုစောင့်မှုအစဉ်ထားဆိုတဲ့မြတ်စွာဘုရားအစုံမိတ်ဟာအစုံမိတ်အရာပါလေပေါ်တဲ့အာယုံကိုသတိထားရရှိမှရတဲ့ဆိုတဲ့အလုပ်ဟာလူတိုင်းအတွက် အရေးကြီးဆုံးလားလို့အရေးကြီးဆုံးလုပ်ငန်းလားလို့မေးရင်အရေးကြီးဆုံးလုပ်ငန်းလို့ဖြေရမှာပါပဲဒီဒိဋ္ဌာမှာလောကကြီးနဲ့လည်းကြည့်မယ်ဆိုလို့ရှိရင်အရေးကြီးဆုံးဟာအများကြီးရှိပါတယ်လူတိုင်းအတွက်ဓမ္မရေးနဲ့ကြည့်လို့ရှိရင်လည်းစိတ်ကိုအရေးကြီးပါတယ် အရေးကြီးဆုံးလုပ်ငန်းပါအချက်၄ချက်ရှိပါတယ်။တစ်မလုံမဖြစ်လုံမှဖြစ်တာမို့အရေးကြီးတယ်လို့ဆိုရပါတယ်။နှစ်ကိုယ်တိုင်လုံလုံရတာအငါကိုယ်စားမရတာဘို့လို့အရေးကြီးတယ်လို့ဆိုရပါတယ်။သုံးအချိန်ကြီးသို့မဟုတ်အချိန်မှလုံရတာမို့အရေးကြီးတယ်လို့ဆိုရပါတယ် လေးအကျိုးကျေးဇူးများတာမို့လို့အရေးကြီးတယ်လို့ဆိုရပါတယ်ကွာစိတ်အချက်လေးချင်းနဲ့ဖြစ်လိုက်လို့ရှိရင်လောကမှာလည်းအရေးကြီးတဲ့ဟာအများကြီးရှိပါတယ်ကွာနေ့စဉ်စားတော့ရတဲ့အစာစစ်ကြီးကိုယ်ထဲမှာဖြစ်ရတာလည်းအရေးကြီးတာပဲစာဟုတ်လို့ဆိုရတာလည်းအရေးကြီးတာပဲ စာတိမဆယ်ဘူးဆိုလို့ရှိရင်ဆာလောင်ပြီးတော့ဒီမှာဆင်းရတာပဲယောဂဒီလိုရောက်နေတာပဲအစာအောင်နေဖြစ်သွားလို့မဆုံးမဲနေကြလို့ရှိရင်လည်းပဲဒါလည်းပဲမကောင်းဘူးစမားကြီးကြီးနေတာပဲဒီမှာတော့ဒီလိုနေ့စဉ်လုပ်နေရတော့သမာစဉ်းစားလို့ရှိရင်အရေးကြီးလို့ထင်ရပါတယ်လူတိုင်းအတွက်ပုံမှန်အရေးကြီးဆုံးလုပ်ငန်းပါပဲဒီမှာတော့ ပြီးတော့အချိန်ကြီးလည်းစားရပါတယ်အချိန်မှန်မှန်လည်းစားရပါတယ်အဲကုလားကိုယ်တိုင်လည်းစားရပါတယ်ဒီနံပါတ်1ကကိုယ့်ရဲ့ကိုယ်စားသူတယောက်ကစားပြီးလို့မရပါဘူးဒါလည်းအရေးကြီးပါတယ်မစားဘဲနေလို့ဖြစ်မဆုံးဘဲနေလို့ဖြစ်ကိုယ်တိုင်စားမှကိုယ်တိုင်ဆုံးမှဖြစ်ရတယ်အချိန်ကြီးသုံးဟုတ်အချိန်မှလုပ်ရတယ် အကျိုးရလည်းများပါတယ်အကျိုးရများတာကတော့သာလကုသိတဲ့ဓာန်ကိုသူကတော့ဖြည့်ပြပြတာပဲကိုယ်ထဲမှာလိုအပ်တဲ့စိတ်ဆုံးတတ်ကြီးဝင်သွားလို့ရှိရင်ကျမရည်လည်းပဲဖြစ်လာတာပဲအာအိမ်လည်းပဲရလာတာပဲအာရတနဲ့ပြည့်စုံတဲ့ဩဇာတနဲ့ပြည့်စုံတဲ့အစားအစာကြီးစားတော့ ရုပ်အတိအကျတွေလည်းဖြစ်နေတာပဲကြည်လင်းတဲ့ရုပ်တွေဝါဆွေးတဲ့ရုပ်တွေကြမ်းမာတဲ့ရုပ်တွေဒါပေါ့ဘယ်လိုလိုတဲ့ရုပ်တွေခါရဖြစ်လာတာပဲဒီမှာဒီလိုကြမ်းပါပြီဆိုလို့ရှိရင်ကိုယ့်အတွက်ကောသူများအတွက်ကောကျိုးကျေးဇူးကြီးရှိဖို့ရအတွက်လုပ်ချင်တာလေလုပ်နိုင်တော့တာပဲဒီမှာဒီတော့အကျိုးကျေးဇူးလည်းပဲအမှန်တရားပါတယ်ဒီမှာတော့ တာမန်ဆိုလို့ရှိရင်တော့သိအရေးမကြီးလာလို့ဆိုရမယ်လို့ဒါရီကသိအရေးကြီးပါတယ်လောကကိစ္စများဟာအဲ့ဒီ၄ချက်နဲ့အင်္ဂါ၄ချက်နဲ့တိုက်နေလို့ရှိရင်အရေးကြီးတယ်လို့ပြောတယ်ဓမ္မရေးကိုကျင့်တရားရေးပေါ့စိတ်ကိုထိန်းချုပ်ရတဲ့ကိုကျင့်တရားရေးကိုယ်ကိုအမှားရအောင်ထိန်းချုပ်ရတဲ့ကိုကျင့်တရားရေး နှုတ်ကိုထိန်းချုပ်ရတဲ့ကုသတရားကြီးဒီကိစ္စကြီးဟာလည်းပဲဒီလေးမျိုးနဲ့ပြည့်စုံလို့ရှိရင်အလွန်ရေးကြည့်ပြီလို့ဒီလိုတွေ့ရပါတယ်ဓမ္မရေးရကတော့သတိသာဘာဝနာတရားပါပဲဖြစ်တိုင်းမှရှိသတိပြုဆောင်အစဉ်ထားဆိုတဲ့အတိုင်းစိတ်တိုင်းစိတ်တိုင်းမှအမှားရဖို့ ထက်ချက်ပါပြီးတော့ပြည့်စုံနေရပါတယ်။ခြေကခြေကွင်းအာယုံတွေကတန်းချီပြီးတော့အစီအစဉ်နဲ့ဖြစ်သွားတယ်လို့နောက်ကနေပြီးတော့လည်းပဲရှုမှတ်တဲ့သတိကတန်းချီပြီးတော့သတ်ပါသွားရပါတယ်။ဟုတ်တယ်။ကပ်ပါသွားတော့စတိမဲ့ရှိခင်ရှိတဲ့စိတ်အငြိကြီးတွေဟာဖြစ်ခွင့်မရဘူး ကြာကြာဖြစ်လာလို့ရှိရင်လည်းပဲဒီတတိနဲ့ပဲရှိမှပြီးတော့ခြားလိုက်တော့သူတို့ဟာလည်းပဲတစ်ဖြည်းဖြည်းအားနေပြီးတော့ပြည့်ကျသွားတယ်ကာကွယ်တယ်ကုစားတယ်ကာကွယ်တယ်ကုစားတယ်ပေါ့အဲ့ဒီလုပ်ပါများတဲ့ခါကျတော့တတိတွေကအားကြည့်လာတာပဲငကိုယ်တဲ့ကလည်းပဲဒီတိဆန်လို့ဟာလုံမုံမြတ်တဲ့အလုပ်ပဲအကျိုးရအလုပ်များတဲ့အလုပ်ပဲ ခုနအချက်လေးချက်နဲ့ညီညွတ်တာဖို့လို့လူတိုင်းအတွက်အရေးကြီးဆုံးလုပ်ငန်းပဲလို့ဒီလိုနားလည်ပြီးတော့ယုံကြည်တာလေယုံကြည်မှုထည့်ပြီးတော့စိတ်အစဉ်မှာပထမဆုံးယုံကြည်မှုထည့်ပြီးတော့သူလို့သူလို့နဲ့ပေါ့လေတွေ့ဝေစဉ်းစားတဲ့သူလို့သူလို့နဲ့မယုံကြည်လို့လို့ပေါ့လေ ဝေဘာဝုမိရာမှာသူကယုံကြည်မှုနဲ့အစားထိုးတော့မလိုအပ်တဲ့ဟာကြီးဆက်သွားတယ်မယုံကြည်မှုလက်ကအချိန်ကိုခံပြီးတော့စဉ်းစားစဉ်းစားနေဖို့ဆိုတာအဲ့ဒါကြီးဆက်သွားတယ်လိုအပ်တဲ့ဟာဆက်ပြီးတော့မလိုအပ်တဲ့ဟာတွေနေရာယူသွားတော့သူတို့ဖြစ်ကုန်ရပဲနဲ့ဆက်သွားတော့အရေးကြီးတဲ့လုပ်ငန်းပဲလို့ဒီနာလည်းပြီးတော့တတိထားလို့လား စိတ်ဖြစ်တိုင်းဖြစ်တိုင်းမှာတတိထက်ချက်ကပ်ပါလိုတာကိုယ်ဖြစ်ပေါ်သမျှရှိခွင့်အာရုံလေးကိုဖြစ်တိုင်းဖြစ်တိုင်းပေါ့လေမလွတ်လပ်ရအောင်လို့ရှုမှတ်လိုတာဆန္ဒဒါလည်းရည်ကြည့်တာပဲဒီဆန္ဒရှိတာတော့ဆန္ဒအရှင်းမရှိဘူးနဲ့ဆန္ဒလဲပါမှုနေရာမှာအစားထိုးထားလိုက်ကျင်းပြတဲ့ဆန္ဒ စိတ်ရှင်ထည့်လိုက်တဲ့ခါကျတော့ခန္ဓာမရှိဘူးနဲ့ခန္ဓာမပြင်းပြဘူးပေါ့ဒီလိုနေရာမရတော့လူတာထက်မလူတာနှုတ်ပြလိုက်တာပါလေနှုတ်ပြနှုတ်နဲ့ဆက်ပြလိုက်တာပေါ့ဒါတော့ရှုပွင့်အောင်စီရှိမှတ်တဲ့စိတ်ရောက်သွားအောင်လို့ရွယ်စုတဲ့သဘောလေးရှိအောင်ချိန်လေးတဲ့သဘောလေးပေါ်တဲ့အာရုံနဲ့တက်အောင်လို့ အတစီချိန်ပေးနေတော့စိတ်ဟာချော်တော့ငိုတော့တာမရှိတော့ဘူးအဲ့လိုချိန်မပေးဘူးဆိုလို့ရှိရင်စိတ်ဟာချော်တော့ငိုပြီးတော့ကာမဝိတ္တလည်းရှင်းနိုင်တယ်ဇမရဝိတ္တလည်းရှင်းနိုင်တယ်ဝိညာဝိတ္တလည်းရှင်းနိုင်တယ်အဲ့ဒီဝိတ္တ၃မျိုးတွေကသမျိုးမျိုးတော့ရှင်းနိုင်တာပဲကာမဘုံသားဆိုတော့အများအားဖြင့်ကာမဝိတ္တလည်းရှင်းနေရတာပါပဲအဲ့ဒါတို့ကနေရာယူသွားရော သူလက်ငယ်ပေါ်တဲ့အာယုနဲ့ချိတ်ချိန်ပြီးတော့ကြက်ပြီးဆိုလို့ရှိရင်သတိဝိတ္တတော်မျိုးဘာမှရှိတော့ဘူးဟိုမိစ္ဆာဝိတ္တနေရာမှာတမဝိတ္တကြီးအစာရောက်လာတယ်တမဝိတ္တထည့်လိုက်တယ်မိစ္ဆာဝိတ္တဆုံးလို့လိုက်တယ်လူဓာရီထည့်လူဓာရီပယ်ဆုံးဖြစ်တာဆိုရှုပေးရပြီးသွားတဲ့စိတ်ရောက်တော့အောင်လို့အားဆိုင်ဖို့အပူရိပြေအားဆိုင်ဖို့ နှိုးချစိတ်ချဖြတ်လောက်ဖို့ဝိရိယပါနေရဲရဲရင်းရင်းပေါ့လေအခက်အခဲတွေကျုံးလာပြီဆိုလို့ရှိရင်စိတ်ကဆုံးနေဆုံးနေတယ်လို့ဖြစ်ပြီပဲလို့အဲ့ဒီဆုံးနေမှုကိုခံရတဲ့ကျော်လွန်သွားတဲ့အဖြစ်ပေါ်လိမ့်မယ်။အဆင့်တိုးပြီးတော့ဝိရိယအရှိန်ကျင့်တင်ပြီးတော့ကျိုးကအထောက်ဖို့ဒါရီရှိနေတာကိုဟုတ်ဒီတော့ထက်တန်နဲ့အားစိုက်ဖို့ရှိတော့ခုန စိတ်အေးစစ်စစ်သဘောတို့ပြီးတော့မဖြတ်လက်တဲ့သဘောတို့မတိတ်ကြွတဲ့သဘောတို့စွာမဆုတ်တွတ်ဆုတ်တဲ့သဘောတို့သွားပြီးကိုယ်ခံပြီးတော့ပြင်ပန်းလွမ်းနေပြီးတော့ပြင်းကျော်ဆွဲတာတို့ပေါ့လေအဲ့ဒါကြီးဆုံးလိုက်တာပဲအကောက်တွေရောက်လာပြီဆိုလို့ရှိရင်မကောင်းတာတွေသူတို့ကနေရာမြူနိုင်တော့ဘူးဒိဋ္ဌိမှာထွက်ပြေးရတာပဲတတိရှိတော့ ပို့ဖို့ဆဆနေတဲ့သဘောမိမိကိုပို့ဆတာပေါ့လေရှောင်ရှားတဲ့နေရာကြီးရှောင်ရှားဖို့ပို့ဆနေတာစစ်ွက်တာဆောင်ပွားလိုက်နိုင်တဲ့အရာတွေကိုဆောင်ပွားနိုင်တာဘူးရအတွက်လေဟင်းတာပြက်ကွက်တာအဲ့ဒါလည်းမရှိနေတော့စိတ်ကနိုင်မလားစိတ်တိုင်းစိတ်တိုင်းမှာတတိယလေးကပါပါနေတော့ပြက်ကွက်တယ်ဟင်းတာဆိုတော့မရှိတော့ဘူး ဆွဲပြတဲ့တတိကဝင်လာတော့ခုနပြက်ကွက်လေးရှင်းတဲ့သဘောထွက်ပြေးရတာပဲသူ့ဆုံးလိုက်တာပဲဆွဲပြဆိုရှိမိရှိမိရအောင်ပါစိတ်ကလေးတစ်ခဏတစ်ခဏစိုက်စိုက်ကြတော့တယ်ကလေးကသမားကြီးလေးရှင်းလာတာပဲဒီခါမှာရှိခွင့်အောင်ရှိပါတဲ့စိတ်ကွာသွားတာဟသွားတော့မကတ်တာမရှိဘူးရွင့်ရှင်သွားတာမျိုးလည်းမရှိဘူးဆွဲပြဆိုရှိမိအောင်ပါစုစုစည်းစည်းပေါ်လေးရှင်းနေတာပဲ ဟောသမာဓိလည်းဖြစ်လာတယ်ကွာကောင်းတာတွေဝင်လာတယ်အဆိုးတွေဖြစ်ခွင့်မရထွက်သွားတယ်ဖြစ်သွားတယ်ကွာဟုတ်ကောင်းတာထဲ့တွင်တန်ရှင်းတာထဲ့တွင်မကောင်းတာမတန်ရှင်းတာထုတ်ဟာပါဒါအရေးကြီးတဲ့ဟာတွေပဲကောင်းတာလည်းကွာဝိတ္တက သင်္ချာပေါ်လာတဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့တက်အောင်လို့ရွယ်စုပြည့်တဲ့သဘောလေးစွစွစိတ်စိတ်ရွယ်တဲ့သဘောလေးဒီသဘောလေးကတော့အလေးချိန်ရလာတဲ့အခါကျတော့အထူးမချင်းရပဲနဲ့မရရပဲနဲ့အလိုလိုတက်တယ်ပြီးတော့နေတော့တာပဲခဏိကသမารီရလည်းအားပြည့်ပြီးတော့စိုက်ကြပြီးသူကလည်းပဲတက်နေပြီဆိုရင် သူကသဘောတရားလေးတွေနဲ့စိတ်နေတာရင်းနှီးတာ။ဆောင်းတာလေးမှလည်းလို့ရှိရင်တောင်းသဘောပြင်းသဘောသုံးသဘောလေးတွေအဲ့ဒါနဲ့စွန့်တယ်ဖြစ်လာတယ်။သင်္ကန်းလေးမှလည်းလို့ရှိရင်လောက်တာလေးရွေ့တာလေးတွေပါဒါလေးစိတ်ကသဘောဝတရားအစွမ်းတော်ဖြစ်လာတယ်။ယဉ်နှိတာပြည့်လာတယ်။အဲလိုဖြစ်ပြီဆိုလို့ရှိရင် တောင်းသဘောတင်းသဘောလှုပ်သဘောလေးတွေမှန်မှန်ကန်ကန်ကြည့်လိုက်တော့လားပြည့်ပြည့်စုံစုံကြည့်လိုက်တော့လားပဲကွယ်ကွယ်ပြားပြားကြည့်လိုက်တော့လားပဲပညာဆိုတာကွယ်ကွယ်ပြားပြားခြားခြားနာနာရှင်းရှင်းလင်းလင်းကြည့်လိုက်တာခေါ်တယ်အဲ့ဒါဟာဆရာပြောလို့ကြည့်တာဟုတ်စာပြောလို့ကြည့်တာဟုတ်ဘူးမှန်မှန်ကန်ကန်ကိုယ်တိုင်အားထုတ်လို့ကြည့်တာဟုတ်အောင်လည်းမစိတ်နဲ့ ချိန်ကတိုက်သလောက်ပေါ့လေစိတ်နဲ့သဘာဝတရားနဲ့ပြင်းပြင်းကြီးအကျွမ်းဉာဏ်ရှိဖို့ရာအတွက်ပေါ့လေဆက်သွယ်သေးတဲ့သမဏေကဗ္ဗခဏိကသမားကြီးအားကောင်းသလောက်သဘာဝတရားကိုပိုင်နေရှာရှာစပြီးတော့သိရတာပဲဆိုသမာဓိကြီးဖြစ်လာတယ်ဒီတော့ဒီခါမှာကောင်းတဲ့အရာတွေကိုဝင်သွားပြီးအထူးအားဖြင့်ဓမ္မောသ တရားဩဇာကိရမှာသမာဓိရှိခေါ်တဲ့ပညာဩဇာဝင်သွားပြီ။ဒီစစ်စားတဲ့အစားခါတွေမှာပိတာဆုံတော့လေ။အဲ့ဒါဒီပါပြီဆိုလို့ရှိရင်ကိုယ်ထဲမှာအဒီတတ်တိပြတ်လာပြီးတော့ဆံရဆံရသူတို့ကလုပ်ငန်းတွေလုပ်တော့တာပဲ။ပိတာမင်းအေကပါပီကပါဆိုတာသူ့တောင်းလေးဆောင်ရတော့တာပါ။ အဲ့ဒါမှာပဏိတရူပဆိုတာဘောလေရုပ်တတ်တန်ရှင်းတဲ့ရုပ်တွေဟုတ်အဲဒါကျမ်းမာတဲ့ရုပ်အရှင်လေးဖတ်မာတဲ့ရုပ်အရှင်လေးဝါရှုတဲ့ရုပ်အရှင်လေးတစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးဆိုရှစ်ရှစ်လာတယ်လို့ဘောလေစိတ်ရှင်မှာလည်းပဲအဲ့ဒီစိတ္တသုံးနဲ့တူတဲ့ ဝိဇ္ဇာတတ်တည်ဝင်လာပြီဆိုလို့ရှိရင်စိတ်ဟာကြည်ရင်းလာတယ်။ဟုတ်။ဒီစိတ်ကြီးကျင်းလာတယ်။ဖတ်ရှင်းတဲ့စိတ်အစဉ်လေးခိုင်မာတဲ့စိတ်အစဉ်လေးလည်းဖြစ်လာတော့တာပါတမ။ဟုတ်။သူလူချာချာစိတ်အစဉ်လေးဖြစ်လာတာအညီကြီးကြီးကျင်းပြီးတော့ပိုင်ရှင်းရင်ကြည့်တဲ့စိတ်အစဉ်လေးပူလောင်ရှင်းမှုကျင်းတဲ့စိတ်အစဉ်လေး နှစ်သက်ပွေကောင်းတဲ့စိတ်ရှင်ဖြစ်လာတာပဲဒီမှာဒါဟာကိုယ်ရောက်မှာဩဇာတရောက်သွားပြီဆိုလို့ဒီကဏိတတပရိသယုတ်ကြီးဖြစ်တယ်လို့ပြောတယ်အဲဒါမုံမြတ်တဲ့ဒီအဲစိတ်ရဲ့စိတ်ရဲ့ပါပေါ်တဲ့စိတ်သိပေါ့လေစိတ်ကိုပြင်ကျွယ်ပြီးတော့နေတယ်စိတ်သိကြီးပေါ့လေဖြစ်လာတာစိတ်အောင်ဆက်ကောင်းလာတယ်နော် အဲ့တော့ဒီလိုအတိလေးတွေဖြစ်လာရတာဟာမလုပ်ဖြစ်တဲ့အလုပ်ပဲဆိုတာအသိရှိရှိတော့ကိုယ်တိုင်လည်းလုပ်လို့ပေါ့သင်္ကန်းလျော့ပြည့်စုံပြီအချိန်နှီးတဲ့လုပ်ဖို့အချိန်ကြီးဆိုတာကိုချုပ်ခွင့်အောင်လေးတော့ပေါ်ပြီးတော့တခဏချင်းကြောက်ကြောက်တော့သိဉာဏ်လာတယ်အဲ့တော့အချိန်ကြီးလိုက်ရတဲ့အလုပ်ဟာသမဏကိုဖြတ်လိုက်ရတာဖြည်းဖြည်းချင်းကံလို့ရဘူး မြဲတာအခုတည်းလို့ချက်တက်ချော်ပြီးတော့ဆက်လက်မဖြစ်ရတာဒါမှတတိယလည်းပေါ်နေတာပဲတော့ချိန်ကြီးသမဏတိမ်မှုပါလေအဲ့ဒီတိမ်မှုတဲ့အာယုံလေးကိုအချိန်ကြီးလိုက်နိုင်လို့ရအတန်ကြီးကိုကျောက်ရဆာနေမှာအားကြီးထုတ်နိုင်ပါတယ်အချိန်မှလည်းလောက်ရတယ်အချိန်မှဆိုတော့ထိုင်ရင်ထိုင်ဆင်းရဲချော့ချင်းချော့ဖတ်လို့အချိန်မှလည်းလောက်ရတယ်ထိုင်တဲ့ခါလည်းထိုင်နေမထိုင်နဲ့ ငင်းတဲ့ခါလည်းငင်းတယ်တွေးတဲ့ခါလည်းတွေးတယ်ဆိုတော့လိုရှိရအောင်အချိန်မှာဒါသိရေးကြည့်ပါလားအဲ့ဒါလိုလုပ်လို့ပဲနော်အဲ့ဒါလုပ်တော့ကလည်းရုပ်နာလေးကွဲလာရင်ပဲရှုစရာနဲ့ရှုတာနှမျိုးကွဲလာရင်ပဲဒီရှုစရာအာယုနဲ့ရှုကြည့်တဲ့စိတ်ကလွဲရင်ဒီဒီအပေါ်မရှိဘူးဆိုတာပေါ့လေတကယ်အရှိသဘောကိုတိတိကျကျပိုက်ချပြီးတော့သိလိုက်တာနဲ့ပဲ ဟိုတုန်းကအပူတွေမြင်ခဲ့တယ်လေဟွန်းပုဂ္ဂိုလ်လို့တတ္တဝါလို့ဒီလိုပဲသင်ခဲ့တယ်လေဇီဝအတ္တလေးကိုလည်းသင်ခဲ့တယ်လေမြင်မြင်ကြားသမျှတွေအကုန်လုံးဇီဝအတ္တလေးကိုသင်ခဲ့တယ်လေအမြင်လွဲခဲ့တယ်အယူလွဲခဲ့တယ်လေအခုအရှိကိုအရှိတိုင်းတိတိကျကျသိလိုက်တဲ့အခါကျတော့အမြင်ကရှင်းသွားပြီဆိုလို့ရှိရင် ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာပေါ့လေ။ဒီအဆွဲကြီးဆက်သွားတာ။ဟွန်း။ဒါအကျိုးဟောချက်ချင်းအကျိုးရလာတာပဲ။အဲ့ဒီဒီလေးကိုဖြစ်ခင်အဲ့ဒီယူဆလေးကိုခံရင်မှတ်နေရတဲ့အပိုင်းမှာကိုပဲစိတ်ရှင်တွေဟာအကြီးကြီးတွေဝင်ပဲနဲ့တန့်ရှင်းနေတာဘယ်လောက်ကြည့်ကြလဲ။အတိလေးပါဖြစ်သွားတယ်ဆိုတော့စိတ်ကိုရှင်းသွားတာပဲဒါလည်း။ဒါတိပ္ပံရဲ့အကျိုးလေးပထမဆုံးစရရတာပေါ့။ စိတ်ရည်ကြီးခြင်းဝိရှင်ခြင်းဝိရာအတွက်တခုကြီးတော့တကြောင်ကြီးတော့သိကြတဲ့လမ်းပဲဆိုတာပါလေအဲ့ဒါဆိုလို့ရှိရင်ဆွေးမြေ့စွာရှိမှတဲ့တတိပဲဆိုတာပါလေလက်တွေ့ဖြစ်လာတယ်တရားမှတစ်ဆင့်ဆက်ပြီးတော့ရှုလို့ဘုရားသုသဘိကပြောခဲ့တဲ့အားတွေတစ်ဆင့်တိုးပြီးတော့လေအားတွေကြည့်လိုက်ရပြီဆိုလို့ရှိရင်အကြောင်းသဘာဝအကျိုးသဘာဝတွေလည်းကြည့်လာတယ် အကြောင်းသဘာဝဆိုတာစိတ်အကြောင်းသဘာဝလည်းရှိတယ်။ရုပ်အကြောင်းသဘာဝလည်းရှိတယ်။စိတ်အကြောင်းသဘာဝကဥပါဒ်ထိုင်တော့မယ်သူထိုင်ရင်လားစတော့မယ်စရင်လားကိုယ်တော့မယ်သူကိုယ်ရင်လားစတော့မယ်စရင်လားအဲဒီလိုထိုင်ရင်စရင်ကိုယ်ရင်စရင်စတယ်အကြောင်းစိတ်လေးတွေကြောင့်ထိုင်ရုပ်ထိုင်ရုပ်ကိုယ်ရုပ်စရုပ်ပါလေအကျိုးရုပ်တရားလေးသဘာဝတရားတွေရှိရတာတော့ အကြောင်းသဘာဝနဲ့အကျိုးသဘာဝဆက်ရှိနေကြည့်တယ်ရုပ်ကြောင်းကြောင့်နာကျိုးဖြစ်အဲနာကြောင်းကြောင့်နာကျိုးဖြစ်ပေါ်တယ်နာကြောင်းကြောင့်နာကျိုးဖြစ်ပေါ်တော့ဘလောက်ပဲဝိကျေမှာအာယုန်တွေရှိနေပြီမယ်လို့ဉာဏ်စရာကြားစရာအာယုန်တွေရှိနေပြီမယ်လို့အဲ့ဒီအာယုန်တွေစိတ်ကတန့်သွားမှရောက်သွားမှမရောက်လို့ရှိရင်မသိဘူး ရောက်သွားတာမနတိကာရခေါ်ပါလေစိတ်အဲ့ဒီမနတိကာရနံတရားလေးရှိမှမြည်တဲ့စိတ်အစဉ်စားကြည့်တဲ့စိတ်အစဉ်စသည်ဖြစ်ရတော့ဒါနာကြောင်းကြောင့်နာကြိုးတရားဖြစ်ပုံလေးရုပ်ကြောင်းကြောင့်နာကြိုးတရားဖြစ်ပုံကတော့မြင်ကြအစဉ်လေးမြင်နေတာလေမျက်စိရှိလို့မြင်နေတာလေမြင်ကြအစဉ်နဲ့မျက်စိကရုပ်မြင်ကြတာကနော် မျက်စိနဲ့မြင်စရာအခြင်းကသာရအကြောင်းသဘာဝပေါ့မြင်သိသွားတာဒီအကျိုးသဘာဝပေါ့ထို့အတူပဲအတန်နဲ့နာကရုပ်အကြောင်းရုပ်တရားဇာတိကကအကျိုးနာတရားဆိုတာပေါ့ဒီလိုလက်သိသွားတာလေဒါကအကြောင်းရုပ်တရားကြောင့်အကျိုးနံတရားစီလေးတွေဖြစ်လို့ရုပ်ကြောင့်ရုပ်ကျိုးဖြစ်ပုံလေးတွေကတော့အခု ပြေးတဲ့အခါကိုယ်တွေကသေရုပ်ရှင်ကြီးဖြစ်တော့နွေးတဲ့အခါနေရုပ်ရှင်ကြီးဖြစ်တော့ပူတဲ့အခါမှာရွှေတလုံးလုံးနဲ့ရွှေတွေထွက်ပြီးတော့ဗောလေဒီမှာအဲဥဒိကြောင့်ဖြစ်တဲ့ရုပ်တွေပေါ့အာဟာရလုံးနေတဲ့အခါမှာရုပ်တွေညှိုးတာဟွန်းအာဟာရပြည့်စုံသွားတဲ့အခါရုပ်တွေခါတော့လမ်းဆန်းပြီးတော့အာရုံပြည့်ပြည့်နဲ့ဆက်ဆက်လလဖြစ်လာတာဒါတွေကရုပ်အကြောင်းကြောင့်ရုပ်အကျိုးတရားဖြစ်ပေါ်နေရောအများကြီးပါပဲတမန် ဆက်ရှိနေလို့ရှိအကြောင်းတဘာဝအကျိုးတဘာဝဒါတွေလည်းသိလာတာပဲအဲသိလာတဲ့ခါကျတော့အကြောင်းပဲဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာဆိုတာပါဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းမဆိုင်တဲ့အကြောင်းကြောင့်မဆိုင်တဲ့အကျိုးတွေဖြစ်နေတာဟုတ်တကုတ်ရှင်တယောက်ကကဘာကြီးပန်ရင်းနဲ့ကဘာကြီးဘောမှာသိသိတဲ့တတ္တဝါတွေလည်းပန်ရင်းနဲ့ဆိုတာပါလေမဟုတ်တာကြီးစွဲယူထားတဲ့ဟာတွေပါလေတကယ်အကြောင်းအကျိုးဆက်လို့ပုံကြည့်လို့ရှိရင်အဲဒီစွဲတွေလည်းဖြစ်သွားတယ် သတ်ရှိနေလို့ခေါ်တာပေါ့အယူဆရှင်ပြတာဒါလက်တွေ့အကျိုးကြီးလေးရှိတယ်ဆိုတာသတိခံရင်အကျိုးကြီးလေးတွေကိုပြနေတယ်သိထင်ရှားလာတယ်ခေါ်ဒေဒေချာလည်းရှိမှရှိရှိမှရှိလို့ရှိရင်ဒီလောက်ဟာလူတိုင်းကိုအရေးကြီးတယ်ဆိုတာမလို့ဖြစ်ဘူးကိုယ်တိုင်လုံးဝဖြစ်မယ်အချိန်ကြီးအချိန်မှလုပ်ရတယ်အကျိုးရပုံတွေကတော့ အများကြီးပဲဆိုတာကလည်းကောင်းကောင်းနားလည်လာပါပါပဲစိတ်ဟာဝိသိရဲ့ဆက်သွယ်ပေးဖို့ကြောင့်အကြောင်းသဘာဝအကျိုးသဘာဝနဲ့အဲတင်းတင်းကြီးပေါ့လေကျွမ်းတော်ဖြစ်သွားပြီဆိုလို့ရှိရင် ယောဂတန်တရားတွေလည်းကျင်းတော့တာပဲရှင်းရှင်းလေးပြတ်သက်သာကြီးကယောဂတန်တရားတွေလည်းကျင်းတော့တာပဲအကြောင်းပဲဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာဆိုတာပါဒီလိုအကြောင်းကြောင့်အကြောင်းနဲ့ဖြစ်တာရှိရပါလည်းပဲဆရာအကြောင်းကြောင့်ဆရာကျိုးလေးဖြစ်နေတယ်ဆိုတာပေါ့လေဟုတ်တိုင်းမှန်စွာပေါ့လေသိသွားတယ်အဲ့ဒါဟုတ်တယ်မှာဆိုကြည့်ရညာယထာဘုဒ္ဓ ानु ဝသနာညာခေါ်တယ် သူအရှိအရှိတိုင်းသူအကြောင်းသဘာဝအရှိတိုင်းအကျိုးသဘာဝအရှိတိုင်းအကြောင်းကျိုးသဘာဝဆက်နွယ်ရတဲ့သူအရှိတိုင်းသိပါတယ်အဲ့ဒီလိုမကြည့်ခင်ကတော့အကြောင်းကြောင့်အကျိုးရှိဖို့လည်းမသိဆရာအကြောင်းကြောင့်ဆရာအကျိုးရှိဖို့လည်းမသိဘူးဆိုလို့ရှိရင်တော့သူကပဲအကြောင်းပဲဖြစ်နေတာဆိုရင်အစွဲကြီးဖန်ဆင်းရှင်ရပဲဖန်ဆင်းနေတယ်ဆိုအစွဲကြီးပါလိမ့်မယ် ကြောက်ကြအစ်ကိုပေါ်ပါပါလို့တွေ့မဟုတ်မှမပြတ်တတ်ကင်းစွာမပြတ်သားမှုတွေကတွေ့မှုတွေကရှင်းနေတော့ခဏအတိမားတွေလည်းရှင်းလာတာပဲအတိမားတွေရှင်းလာတော့ယုံကြည်မှုမှားလည်းရှင်းတော့တာပါပဲယုံမှားနဲ့တိမှားတွေအဲ့ဒါတွေရှင်းလာတာပဲဒီမှာအဲ့ဒါဒိဋ္ဌိကြီးကရှုဝင်နေတော့ ယုံမှားနဲ့အတိမှားတွေအဲ့ဒါလည်းပဲချိန်ကုန်သွားတာပဲ။အဲဒီအကြောင်းသဘာဝအကျိုးသဘာဝသူအကြောင်းနဲ့သူအကျိုးရှင်းရှင်းလင်းလင်းသိပြီဆိုလို့ရှိရင်သာဘုဒ္ဓဉာဏ်ရလိုက်တာလည်းပဲရှင်းသွားတော့ခန္ဓာစိတ်ရဲ့ကိုယ်ဝင်မှုပုံမှန်မှုမပြတ်သားမှုမရှိတော့ဘူး။အဲ့ဒါကျင်းသွားတာနဲ့ခန္ဓာအတိလက်မှန်သွားပြီအတိမှန်သွားတော့အယူဆလည်းမှန်သွားပြီ။ဟင်းအဲ့ဒါထူးခြားသွားတာပေါ့ အဲ့ဒါနောက်ခါကြမှာအဲ့ဒါလေးလုံငန်းစဉ်နဲ့ရှင်းရဖို့ဒီနေ့တနားကြီးပြေတော့လည်းဒါပဲတော့ကြောင်း